ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးတတလူသာသနာပြုစခ၌28ရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒူရီလူဘဝရောက်တုံရောက်ခါဒုက္ခကလွတ်မြောက်ကြောင်းဒါနမှုတွေလည်းပြုရသီလမှုတွေလည်းဖောက်တည်ရ သို့တော်တို့ဒုက္ခကိုဒုက္ခမှန်သိဖို့လိုသေးတယ်ဟင်မှန်ပါဗျာဒုက္ခကိုဒုက္ခမှမသိရင်တို့ပဲလို့လုပ်ပြီးဒီဒုက္ခကြော်နိုင်မလဲကြော်နိုင်ပါပြင်နိုင်မှာမလားကြော်နိုင်ပါဘူးအဲဒုက္ခပြီးမှဒုက္ခကြော်လို့ရတာဗျဒုက္ခပြီးမှလည်းတို့ဒုက္ခကိုပယ်လို့ရတာဗျဟုတ်ကလားဟိမှန်ပါဗျာအဲဒီဒုက္ခမှာလည်းပဲတို့ပြောနေကြတဲ့အတိုင်းဆိုရင် ဟိုဆင်းရဲလို့ဖြစ်တဲ့ဒုက္ခတွေချမ်းသာလို့ဖြစ်တဲ့ဒုက္ခကိုပို၍ကြိယူဆိုင်ရမှာဗျာမှန်ပါဗျာဟင်မှန်ပါဆင်းရဲလို့ဖြစ်တဲ့ဒုက္ခကတော့ရင်ငါတွေကသူ့တည်ပြီးသားကြီးကိုဗျာပေနေတာပေါ့ဗျာရှောင်းနေတာပေါ့ဗျာချမ်းသာလို့ဖြစ်တဲ့ဒုက္ခရှောင်းနေမှာမလားရှောင်းနိုင်ရပါဘူးဒုက္ခမှန်ပြီးပါမလားဗျာမသိပါဘူးဗျာဟင်မသိကြပါဘူးဟင်အဲဒုက္ခမှန်ပြီးအောင်ဆိုအဲဆင်းရဲလို့ဖြစ်တဲ့ဒုက္ခတွေ ချမ်းသာလို့ဖြစ်တဲ့ဒုက္ခကိုကိုယ်ကြီးကြောက်ရမယ်ဗျဟုတ်ကဲ့ဗျသူဆိုကြပါသူဗျာတို့ဝက်သားစားတယ်မကောင်းဘူးလားဗျာကောင်းပါပါစိတ်သူကပဲနေတော့ဆင်းရဲတယ်လို့ပြောမလားချမ်းသာတယ်လို့ပြောမလားဗျာချမ်းသာတယ်ပြောမှာပါဗျာအဲအထွက်ကြတော့ချမ်းသာတာဗျာအထွက်ကြတော့ပဲနေတော့ဗျာအထွက်ချမ်းသာတာဖို့ငါငါနောင်ပေါ်ကားဆိုနဲ့သူ့တိုင်းဖွင့်မှာတော့လားဟုတ်ပါဘူးဟင်ကဲအဝင်တော့ကတော့ကောင်းမှကြည့် ဆိုပြီးစားရမို့လားကဲအထွက်ကြပဲသူနေမလို့အဲ့တော့အဲ့ဒီတို့ဖြစ်နေတဲ့ဒုက္ခလို့လောကီကနေပြီးတော့တတ်မှတ်ထားတာမှမများအဆုံးကြရင်အဲ့ဒါတိုက်ဖြစ်မှာဝေဒပါဆိုပြီးလက်ခံထားတာမှမများမစင်တုံးနဲ့ဆုံးပါပဲဟင်ဒါမို့အဲ့ဒီဒုက္ခကိုတော့တို့ကပါဝလောကီနဲ့ဆိုရင်တော့ဒုက္ခလို့တုံးဒုက္ခဆိုတာတို့ပါဠိစကားပြောတာဗမာလူတော့သူ့ကောင်းကောင်းလေးနဲ့တူးဖြူသွားတာ သူလည်းဖြစ်သိခံရတာပဲဟုတ်ကလားမှန်ပါပါဒီဟိုဒုက္ခကြတော့သူဟိုပမာတို့သူ့တိုက်ရိုက်ပါတာကြရင်မကောင်းလျောင်းနဲ့သူ့ဖြူသွားဟုတ်ကလားမှန်ပါပါအဲတော့သူဒီဟိုဆေးရုံမှာထုံသေးမိသေးပြီးပြီးတော့အခွဲသိခံရတာနဲ့လမ်းလေကောင်ရိုက်ခံရတာဒါညာချင်းတော့တူတူပဲဗျာမှန်ပါပါဟင်မှန်ပါပါဘယ်လိုဟိုဆေးရုံကနည်းနည်းခံရကောက်မှာပေါ့ဗျာမှန်ပါပါ ဟုတ်ဗျာဟိုလမ်းလည်းကောင်းတော့ပဲလေတို့ခံရနေနဲ့ဆိုးမှာဗျာနှစ်ခုလုံးနဲ့တန်ရာရတာကြီးတယ်ရဲ့မှန်ပါဒီဆိုးရမကပြန်လာတော့တန်ရာမရတာရှိသလားရှိပါဘူးအဲမိသေးထုံသေးပြောတော့ပဲလို့ဟိုပြေတော့ပဲလို့နေမလို့အေးဗျာအတူတူပဲဟိုလုံးဝတာတုံးရတော့ဟုတ်တဘောဗျာဟင်ထွက်လာတော့နာတာပါပဲဗျာခုတ်ကွာမှန်ပါဒီဝတာတုံးလေးရောဟိုထုံသေးမိသေးပြီးထားတော့ကောင်းနေထင်ရတာပေါ့လားဟင်ထွက်လာတော့ပဲနေတော့ ဟုတ်နာတာပဲလားမှန်ပါအေးဗျာအဲ့တော့ဒုက္ခလည်းဒုက္ခပဲဟင်လောကီမှာပြောနေတဲ့ဒုက္ခမှမများဘူးတို့ဘာလို့ကြိုက်လို့ဖြစ်တဲ့ဒုက္ခပဲရှိသေးတယ်ဟုတ်ကလားတကယ်ဒုက္ခဟုတ်သလားအရက်ကြိုက်သူဒီအရက်ကိုတော့ရဒုက္ခလို့ပြောမှာပဲဟုတ်ကဲ့အဲ့ဒီအယတမားကပြောတဲ့ဒုက္ခဟာတကယ်ဒုက္ခလား तू ကြိုက်လို့ပြောတဲ့ဒုက္ခလားသိချင်တာတွေရောလား ကျန်တာတွေရဲ့ဒုက္ခလို့တို့ဒုက္ခပြောနေတာရှိတယ်မဟုတ်လားမှန်ပါဗျာကိုကြိုက်တာကိုခံစားရင်ဒုက္ခဟုတ်ကလားဗျာအဲ့ဒါတစ်ဖက်ကတကယ်ကောင်းလို့ဖြစ်တဲ့ဒုက္ခမျိုးတို့မှမရှိသေးဘူးဒုက္ခလို့ကောင်းတဲ့ဒုက္ခပဲရှိသေးတယ်အဲ့တော့ဒုကြိုက်လို့ဒီဟာကိုဒုက္ခလို့တတ်မှတ်တဲ့အတွက်ဟိုကဒုမကြိုက်တာကိုဒုက္ခလို့နေရာဝင်ယူထားတာပဲရှိတယ်နှစ်ခုလုံးကတော့ဒုက္ခကြီးတယ်ပဲဟုတ်ကလားဗျာမှန်ပါဗျာအဲ့ဒီဒုက္ခကိုတို့မြင်အောင်ကြည့်ပါဟုတ်ကလား အဲ့တော့အဲ့ဒီဒုက္ခမှာတို့ခုနကပြောတဲ့ဟိုချမ်းသာလို့ဖြစ်တဲ့ဒုက္ခတဲ့ဟိုဆင်းရဲလို့ဖြစ်တဲ့ဒုက္ခတဲ့ချမ်းသာလို့ဖြစ်တဲ့ဒုက္ခကိုအဓိကထားကြည့်သားမှာဟုတ်ကလားဗျမှန်ပါဗျာပြီးတော့အဲ့ဒီဒုက္ခတွေအင်းရှင်ဒုက္ခကိုနာနာကြည့်ပြီးသားမှာဟုတ်ကလားဟိမှန်ပါဗျာအဲ့ဒီဒုက္ခကဟိုတစ်ဖက်ကလာပြီးတော့အာယုံကတိုက်ခိုက်လို့ဖြစ်တဲ့ဒုက္ခတင်လေဟိမှန်ပါဗျာဟိဒါအာယုံကလာတိုက်လို့ဖြစ်တဲ့ဒုက္ခကအာယုံတိုက်တော့မရှိမယ်အာယုံမတိုက်တဲ့အချိန် သူပြောက်တယ်တို့ကိုယ်တို့မှာဖြစ်နေတဲ့ဓာတိပါတို့တိုက်ခိုက်လို့ဖြစ်နေတဲ့ဒုက္ခတွေအဲ့ဒါဘယ်တော့မှမငြိမ်းဘူးငြိကြရပေတိတို့တိုက်ခိုက်ဖြစ်သိခံရတာတဲ့ဟဲ့ဓာတိပါချင်းချင်းတိုက်ခိုက်နေတာလေအထဲတဲ့လေပြီးတော့ဥရုရဲ့တိုက်ခိုက်ကိုလည်းဒုက္ခနာကိုလည်းခံရတဲ့တဲ့ဟဲ့အဲ့ဒီဓာတိပါနဲ့ဥရုရဲ့တိုက်ခိုက်တိုင်းဟိုဇာတိရဲ့ဒုက္ခဟောတို့ငြိမ့်မလားဟဲ့ငြိမ့်ပါဘူးဇာတိတော်ဟိုမိခင်ဝန်ကနေ ဟိုဟိုဘက်ဘဝကဒီဘက်ဘဝကိုမိခင်ကိုဝန်းပိုက်ထဲမှာဟိုအင်းဖြစ်နေထားယူထွက်ခဲ့တာမှဇာတိမဟုတ်ဘူးဖြစ်စဉ်တစ်ခုနဲ့တစ်ခုကြားမှာဇာတိလေးတွေရှိသေးတယ်ဟင်မှန်ပါပါဟင်ဟိုတို့ဟိုဟာတော့ဥပတိပင်လို့ခေါ်တာဟုတ်ကဲ့မှန်ပါပါဟင်ဟိုဖြစ်စဉ်လေးတစ်ခုမှာဖြစ်လိုက်တယ်တီးလိုက်တယ်ပြက်လိုက်တယ်ပြက်ပြီးရင်နောက်တစ်ခါဖြစ်စဉ်တစ်ခုစရမှာမဟုတ်လားအဲ့ဒီမှာဇာတိဇာတိလေးတွေရှိသေးတယ်အထဲထဲမှာအဲ့ဒီဇာတိဒုက္ခအများကြီးရှိဖြစ်စဉ်တစ်ခုပြီးတစ်ခုလေမှန်ပါ အဆက်ဆက်ကြားမှာရှိသေးတယ်ဗျဖြစ်စဉ်လေးတွေဟုတ်ကလားဟိပြီးတော့အဲ့ဒီဥရုရဲ့တိုက်ခိုက်မှုဒါလေးပါးရဲ့တိုက်ခိုက်မှုတိုင်းတို့ခန္ဓာကိုယ်ထဲမှာ ဖြစ်နေတဲ့အိုမင်းရဲ့ရောဘူးမြင်နိုင်သလားမမြင်နိုင်ပါဘူးအေးအဲ့ဒီဒုက္ခကအဆိုးဆုံးများမမြင်တော့တို့ကိုယ်တို့ငါကောင်းတယ်ပဲထင်နေတာမဟုတ်ဘူးလားမှန်ပါဗျာကောင်းတဲ့နေ့ပဲနေ့ရှိတော့ဟဲ့နေ့ပါဗျာကောင်းတဲ့ချိန်တော့ဘယ်ချိန်ရှိတော့ရှိပါဘူးရှိဘူးဗျာတို့အပြည့်ကြီးထမ်းသွားနေရတာ ကားပေါ်ကလိုက်လာတော့ညသက်တာလိမ့်မယ်ပြင်နေပြက်လိုက်နေတာဗျမှန်ပါအဲလေရင်မတင်းခေါ်သွားဗျပြက်လိုက်နေမှာပဲဗျမှန်ပါဟင်းဟိုတို့ယထာဟိုထတန်တွဲကြီးတွေနဲ့လိုက်လေဘယ်နဲ့တော့ပြက်လိုက်ပါပြက်လိုက်နေမှာဗျအပြက်ကပဲတော့မှဆုံးဗျအဲ့ဒီမှာသာတိဒုက္ခရဲ့ဗျာတိဒုက္ခရဲ့မရဏဒုက္ခရဲ့ဝန်ထဲမှာအင်းရှင်ဒုက္ခတွေအများကြီးအဲ့ဒါမမြင်သေးသမျှဒုက္ခမမြင်သေးဘူးလို့ပြောရမယ် ဟုတ်ကလားဗျာမှန်ပါဗျာအင်းဟိုသူတွေလူတွေဒုက္ခကတော့ဒုကြီးနဲ့လာတာမြင်တာပေါ့ဗျာအင်းဓာကြီးနဲ့လာတာမြင်တာပေါ့ဗျာဟုတ်ကလားဟိအင်းအပြင်ဒုက္ခမြင်နေလေအတွင်းဒုက္ခမမြင်နိုင်ဘူးအဲ့ဒီအင်းရှင်းဒုက္ခကိုမမြင်သမျှကာလပါလို့ငါရှိတယ်ပဲထင်နေမယ်ငါပိုင်တယ်ပဲထင်နေမယ်ငါလောက်တာအဟုတ်ပဲထင်နေဦးမှာပဲဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့လိုထင်းနေတဲ့ကာလပါလုံးတို့ပဲတော့မှဒုက္ခငြိမ့်တဲ့နေရာကိုမရောက်နိုင်ဘူး တို့တို့တာဒီမှာများဒုက္ခကိုသူသောင်းနေတာပဲဖြစ်မယ်ဟုတ်ကလားဗျာဟင်သူ့ဘာတွေလှုပ်လှုပ်လှုပ်နေမှာများဒုက္ခသူသောင်းတာပဲဖြစ်မယ်တင်ဗျာဟုတ်ကလားဗျာအဲ့တော့တို့လူတိုင်းလူတိုင်းတို့တို့ဒီတော့လူပြောမှာပေါ်လေတတ္တဝါတိုင်းပေါ့ဝန်တုတ်ကြီးသုံးတုတ်ကိုအမြဲတမ်းထမ်းသွားနေရတယ်တဲ့ကိလေသာဝန်တုတ်ကြီးရတယ်တို့အမြဲတမ်းထမ်းသွားဟင် ပြီးတော့တို့ကာမဝန်တုတ်သွားပြီလေအများအားထမ်းသွားနေရပြီးတော့တို့ဟိုခန္ဓာဝန်တုတ်ကိုလည်းအများအားထမ်းသွားနေရတယ်တဲ့အဲ့ဒီဝန်တုတ်သုံးတုတ်တို့ကိုယ်ပေါ်ကတို့စိတ်ထဲကတို့ခန္ဓာကချထားရတယ်လို့တခါမှရှိဘူးတဲ့ဟင်ကိလေသာဝန်တုတ်ကလည်းတို့ပင်နေတော့များစိတ်ထဲမှာဒေါ်နီကိုကြိုက်ထားပြီးတွေးလိုက်ဒေါ်နီမကြိုက်ထားပြီးတွေးလိုက်အင်းတို့မတိတာတွေတွေးလိုက်တခါတလေငေးနေလိုက်နဲ့ဟင် ကိလေသာစိတ်နဲ့ကင်းတာတို့ဘယ်နှခါရှိတော့များရှိပါဘူးဗျာကိလေသာချာဟုတ်စိတ်နဲ့ကိလေသာကိလေသာနဲ့စိတ်ဟာအများန်းတွဲနေတာတင်တယ်မှန်ပါဗျာအင်းအဲ့တော့စိတ်ငြိမ်ရင်ကိလေသာလည်းအဲ့ဒီမှာဝက်နေတာပဲမှန်ပါဟုတ်ကလားစိတ်သွားရင်ကိလေသာလည်းလိုက်နေတာပဲစိတ်ကအတင်းနဲ့ဟိုတို့ပြန်နေရင်ကိလေသာလည်းပြန်ပြီးပါမှာပဲစိတ်ကတခုတည်းပေါ်ကိုခြေုံချရုံဖြစ်နေရင်လေတို့ကိလေသာလည်းအဲ့ဒီပေါ်မှာခြေုံချရုံနဲ့ကြည်တာပဲအဲ့တော့ကိလေသာဝန်တုတ်ကြီးထားနေရတဲ့တို့ဘယ်တော့မှချအောင် အဲ့ဒါစိတ်မှာထားနေတာဟုတ်တယ်ဗျာမှန်ပါဟင်မှန်ပါအိဋ္ဌာတော့မနာဘူးဗျာမောဟသိနေအိဋ္ဌာထင်တယ်ဗျာမှန်ပါဗျာဟင်မောဟဝန်တို့ကြီးထမ်းထားတာဗျာအိဋ္ဌာတော့မောဟသိနေအိဋ္ဌာဟင်ဒီကြတဲ့အိမ်မက်ကလေးနဲ့လောဘဒေါသလေးတွေလာအောင်မပေါ်လေးမှန်ပါဟင်ကင်းမအောင်ဗျာအဲ့တော့တို့ဒီကိလေသာဝန်ဒုက္ခလည်းတို့အမြဲတမ်းထမ်းထားရတယ်ဘယ်ဘဝရောက်ရောက်ဗျာဘယ်ဘုံရောက်ရောက်ဗျာနားရဘူးဗျာ အဲ့ဒီကိလေသာဝန်တို့ကြီးထမ်းရတာရောတို့ဒုက္ခလို့ထင်မလားသိရပါဘူးကဲဘယ်လိုလုပ်ဒုက္ခကနေလွတ်အောင်လုပ်မလဲဟင်တာဝန်တို့တထုပ်ပြီးတော့ကာမဝန်တို့တဲ့တို့တွေးမှုပျော်မှုကြာမှုလေအဲ့ဒီကာမဝန်တို့ကရောတို့ဘယ်ချိန်နာရတယ်ဟင်ဘယ်ချိန်မှနာဘူးဗျဟင်တို့အိပ်ပျော်နေတာတောင် ဒီဘက်ကနာရင်ဟိုဘက်ကိုပြောင်းပေးတယ်ကံတွေပြုတ်လုံနေပါသေးတယ်တို့သာမသိတာမသိသိနဲ့ပြုတ်လုံနေတာလေမှန်ပါဗျာဟင်ဒီဘက်ညောင်းတော့ဟိုဘက်ပြောင်းပေးတယ်ထင်မလားမှန်ပါဗျာတော့မဲ့တို့သာမသိတာကချိန်လေးကြိုက်ရင်လုံလိုက်ပေးတယ်မှန်ပါဗျာဖတ်ကနေတို့ချင်းခါလိုက်ပြီးဗျခါပါသေးတယ်ဗျဟင်ဒါအိပ်ကျော်နေတာကိုကမ္မဝန်တုတ်လို့ဖူးဟုတ်ကလားဗျာအဲဒီမှာကောင်းတာတွေတွေးကြနေတာကောမပါဘူးလားဗျာကောင်းတာတွေဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲ ကိုကောင်းမဲ့ထင်တာတွေပေါ့လေဟင်ကောင်းမဲ့ထင်လို့လုံနေတဲ့ကံတွေတို့အများကြီးရှိတယ်ကွပြီးတော့ကောင်းမဲ့ထင်ပြီးလုံတဲ့ဖိုးကံတွေလည်းအများကြီးရှိကွကံဝန်တုတ်တွေလေတို့အများရန်ထမ်းနေရတယ်ထင်တယ်ကွကာမဝန်တုတ်ကြီးအဲ့ဒီကာမဝန်တုတ်ကြီးလေတို့ပဋိစ္စသမုပ္ပါဒိုင်းဆိုရင်မတိမှုဝါဒဟာထင်တယ်အဲ့မတိမှုဆိုတာတတိမရှိတဲ့ရှုမှတ်ခင်ခြင်းမှု မရှိတဲ့ဖြစ်ပျက်ကိုမမြင်တဲ့ ပညာသိနေမှလည်းများအဲ့ဒါမသိမှုရှိတယ်ပဲမသိမှုကနေခြေဆုံးပဲဟင်မှန်ပါပါတတိမပါပဲနဲ့သိတယ်သိတယ်လေမှန်ပါပါဟင်ပြီးတော့ဖြစ်ပြမှုဖြင်ရင်မှုဟိုမမြင်ပဲနဲ့မသိပဲနဲ့သိတယ်သိတယ်လားသူသူပြောသူပြောသိတယ်လားမှန်ပါပါမိခင်ပါခင်များကဒါကြက်ဆိုလို့သိထားတာလေလေဒါဝက်ဆိုလို့သိထားတာတတို့သိမဟုတ်သိဘူးအဲ့ဒါပညာသိသူပြောလူပြောသိဗမာဖြစ်လို့ဒီလိုပြောတာ အဲ့ဒီအကောင်ကိုတရုတ်ပြည်ဖြစ်ရင်တမျိုးပြောဦးခင်ဗျာဟုတ်တယ်နဲ့ကလားပြည်ရောက်ရင်အဲ့ဒီကောင်ကြီးကိုတမျိုးခင်ဗျားတို့ပြောဦးမှာဟုတ်ကလားဒါဗမာပြည်ရောက်လို့ခင်ဗျားတို့ဒါကြီးကိုကြက်ဒါကြီးကိုဝက်လို့ပြောတာအဲ့ဒီအကောင်ကြီးနှစ်ကောင်ပဲခင်ဗျားတရုတ်ပြည်ကိုသွားသားမှာဟုတ်တရုတ်သားသမီးဖြစ်ရင်တမျိုးပြောမယ်ဗမာဟိုတို့ဘာတို့ကလားသားသမီးဖြစ်ရင်တမျိုးပြောဦးမယ်အဲ့တော့တို့ကြက်ဟဲ့ဝဲသွားအမှန်ပြီးဟုတ်လို့လားဟုတ်ပါဘူးအဲ့ဒါတို့တင်ညာပြီးကြအစွဲပြီးကြ အဲ့ဒီအပိနဲ့ပြုတ်လုပ်တဲ့ကံတွေပေါ့ဟုတ်ကလားအဲ့ဒါကိုသူအာဝိဇ္ဇာပြည့်စရာ သင်္ခါရလို့ခေါ်တာမဟုတ်ဘူးလားမသိမှုနဲ့ပြုတ်လုပ်တဲ့ကံလို့ဆိုလိုတယ်အဲ့ဒီမသိမှုနဲ့ပြုတ်လုပ်တဲ့သူကုသိုလ်တွေမှန်သမျှလည်းဒုက္ခဖြစ်ဖို့တက်တက်ပဲဟင်သိမှုနဲ့မှမဟုတ်ပဲဗျအဲ့တော့သူသာဆိုင်တုန်းကတည်းက ကောင်းချင်းဆိုကောင်းချင်းကြီးတဲ့ဆိုင်ရင်ဟုတ်တဘောဗျစတိုက်တုန်းကတည်းကကောင်းချင်းမျိုးတဲ့မဟုတ်တာတွေရောထားလို့ချင်းပေါက်တော့ပဲနဲ့တော့ဟုတ်တာလေရောထားပါဟုတ်ပါမလားဗျာသင်မဟုတ်မလားဗျာအဲ့တော့ဘဝအကျိုးပေးမှာသင်ရင်ကြဲကြဲမကြောက်မကြမတောက်မတပါဘူးခံစားခွင့်မရှိဘူးတော့ဘုအဝိဇ္ဇာပစ္စည်းဟာဟိုသင်္ခါရလည်းဧဝမေတ္တာကိဝရတာဒုက္ခခန္ဓာတာတွေပဲသွားမှာတယ်လေအဲ့ဒါလည်းဒုက္ခတက်တက်ပဲကွာ မသိမှုနဲ့ပြုတဲ့ကောင်းခံနေလေဟုတ်ကလားအဲ့တော့မသိမှုနဲ့ဆိုးခံကတော့ဘာပြောပြရလို့တော့ဒုက္ခတည်းကြီးတဲ့အခုဝတာကြိုက်တဲ့လူသားတဲ့ငက်ပြင်ကဒုက္ခရောက်မှာရောက်ပါပါအဲ့လိုပဲတို့ဒီမှာငင်းကိုမထိတ်နိုင်တဲ့ပုဂ္ဂိုလ်ဇေယိုက်ကိုမထိတ်နိုင်တဲ့ငင်းကိုဇေယိုက်လုံးပုဂ္ဂိုလ်သမားဟာဒီအာယုံကိုမရရတဲ့နည်းနဲ့မတရားခံစားတာအဲ့ဒါမကောင်းတာနေတယ်ဗျာမှန်ပါပါဟင်သူတတ်ထားတဲ့ခုနက သူ့မတရားသဖြင့်တင်တယ်ဟဲ့သူ့ဥသာသူ့ဥသာပြောင်းယူတာလည်းမတရားသဖြင့်တင်တယ်ဟဲ့အဲအဲ့လိုကံနေချိုးဖောက်တာမှမများအဲ့ဒါဇရိုက်လုံအင်းတို့ညင်လုံနေခေါ်တယ်ဗျာအဲ့လိုမထိန်နိုင်လို့မသိမှုနဲ့အဲ့ဒါကိုကောင်းတဲ့ထင်းပြီးပြုတ်တာလေအဲ့ဒါလေဒုက္ခဖြစ်ပေါ်ရာအကြောင်းရင်းမဟုတ်ဘူးလားမှန်ပါဗျာအဲ့ဒီမကောင်းပြီးနဲ့သိနေတဲ့ဝိညာဉ်ရောဒုက္ခဖြစ်ဖို့အကြောင်းရင်းမဟုတ်ဘူးလားမှန်ပါဗျာတွေးတော်နေတာလေလေမှန်ပါဗျာအဲ့ဒီဟို ပါတော့မတိမှုနဲ့ရှင်းနေတဲ့ယုံနာနှစ်ပါးဆိုတဲ့ဘဝရနေတာဟောဒုက္ခဖြစ်ဖို့တသက်ပဲမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားအဲ့ဒီတော့မတိမှုနဲ့ဖြစ်နေတဲ့အတွေ့အထိတွေမှန်သမျှဟောဒုက္ခဖြစ်ဖို့တသက်ပဲမဟုတ်ဘူးလားမှန်ပါဗျာအဲ့အဲ့ဒီမတိမှုနဲ့ဖြစ်နေတဲ့ခံစားမှုတွေမှန်သမျှဟောတို့ဒုက္ခဖြစ်ဖို့တသက်ကြီးတယ်မဟုတ်ဘူးလားမှန်ပါဗျာအဲ့ဒီခံစားတဲ့နေရာပဲမှတ်သားပေးရတဲ့ဒုက္ခတွေကမပါဘူးလားမှန်ပါဗျာဒီကိုကြရင်ဟို ထာချီတလဲလဲပေးမှုရအကြောင်းရဆိုင်နေရတဲ့ဒုက္ခကောမရှိဘူးလားရှိပါပါကိုမကြိုက်ရင်ထာချီတလဲလဲပယ်ဖို့ရကြိုးစားနေတဲ့ဒုက္ခတွေကောမရှိဘူးလားရှိပါပါကြိုက်ရင်ကောင်းသေးလို့ဖုံးပြရတာမကြိုက်ရင်ဆိုးတယ်လို့ဖုံးပြရတဲ့ဒုက္ခတွေကောမရှိဘူးလားဗျာအဲဒီမှာလည်းအများကြီးပဲအဲဒီဟာတွေရှိတဲ့အတိုင်းပဲမတိမှုကြောင့်ဖြစ်တဲ့တဏှာကတော့ဒုက္ခပိုဆိုးတော့မယ်တင်တယ်မတိမှုကြောင့်ဖြစ်ပေဥပါဒံကတော့ဟိုဘက်ဘဝတည်သွားမယ်ဒုက္ခတွေတင်တယ်ဗျာမှန်ပါဗျာသွားရောဗျာအဲ့ဒီပုဂ္ဂိုလ်တယောက်ဟာ ဇာတိဒုက္ခပေတော့ကင်းမလားကင်းပါဘူးဟင်ပရိသနေနေတဲ့ဒုက္ခကင်းတော့မလားကင်းပါဘူးအဲ့ဒါအဝိဇ္ဇာပိစယသင်္ခါရဧဝမေတ္တာကေဝရတာအဲ့ဒါပဲဇာထဲမှာမဟုတ်ဘူးတို့ဖြစ်နေတာတို့နေတိုင်းလုပ်နေတာမသိသိနဲ့လုပ်နေတာရှိတယ်ဟင်မှန်ပါရှုမှတ်ခင်ရင်ပြီးသမင်းဘဏ္ဍခါချက်ဘူးတော့ခါမချက်ဘူးပါဘူးအဲရှုမှတ်ရောရှုမှတ်ခင်ရင်ပြီးအလုပ်ခွင်နဲ့ဘဏ္ဍခါလုပ်ဘူးတော့လုပ်ကြပါဘူးဟုတ်ခါကြပဲမလုံးကြတို့လုပ်နေတာတွေအဲ့ဒါဘာတော့ဟို တို့ပဋိသသမုပ္ပါဒကိုဘုရားဟောစာအုပ်ထဲမှာလားတို့တို့ဖြစ်နေတာလားဘုရားဟောစာအုပ်ထဲမှာဘုရားဟောစာအုပ်ထဲမှာခင်ဗျားကြီးမရှိဘူးပေါ့ဟာအိမ်မှာမရှိဘူးလေဗျာအေးဟုတ်ဟုတ်ပါလိမ့်မယ်အာဘိုးရင်ကပဋိသသမုပ္ပါကင်းနေအေးဟင်အဖိုးရင်ကပဋိသသမုပ္ပါကင်းနေအိမ်လားဟုတ်ဗျာမရှိဘူးလေပြောသေးတယ်မော့ချင်းကြီးဟင်ဟင်အဲတို့တကယ်ဖြစ်နေတာမဟုတ်ဘူးလားမှန်ပါပါဟင် အဲ့တော့တို့ဖြစ်နေတဲ့ဒီအဲ့ဒီကံဝန်တုတ်ကြီးရတယ်တို့အမြဲထမ်းထားရတယ်အခုလည်းထမ်းပြီးသွားနေရတာဟင်ကြံရင်ကြံမကြံပြောမှာပဲမပြောအဲတို့ပါတော့လုံမှာပဲလုံရင်လုံမလုံရင်ပြောမှာပဲအဲလုံပြောမရှိရင်ကြံနေမှာပဲဘယ်ချိန်နာတော့ကံဝန်တုတ်ကံဝန်တုတ်နားတဲ့အချိန်ဘယ်ချိန်ရှိတော့ကဲပြားကဲကဲပြားကဲကံဝန်တုတ်ကြီးတို့အမြဲထမ်းထားရတယ်အဲ့ဒီဒုက္ခကဘယ်လောက် ဒုက္ခမှဘသူသိတယ်လေအဲဒုက္ခမှမသိတော့ဘယ်လိုလုပ်ကြော်မှာတော့ဒုက္ခဒုက္ခမှသိမှကြော်လို့ရမှာပေါ့ဟင်ဟိုတို့ဘုန်းကြီးလူတို့တွေများများမေးမှထင်မှာဟင်ဘုန်းကြီးတို့တော့ပါလာတို့တယ်တို့ဘုန်းကြီးတို့တွေများများမေးကြည့်မှထင်မှာဟင်ဟင်ဝေဘူးဆရာတော်ဘုရားကြီးကတော့နာမည်ကိုခေါ်ပြလူပိုက်ကိုခေါ်ဟင်ဟင်ဟိုလင်းရကနေမော်ရပြန်ဝင်သွားတော့အဲ့ဒါလူပိုက်တယ်ဗျဟုတ်တယ် ဟင်ဟင်ဘယ်နဲ့တော့ဦးဆုံးဟင်ခင်ဗျားကလူလိမ္မာလားလူမိုက်လားအဲဟုတ်ကလားဗျခင်ဗျားနာနာမေးမထမှာလားဟင်ပေါင်းကြရအဆိုးကြီးနဲ့ပေါင်းတာအကောင်းကြီးနဲ့ပေါင်းတာမဟုတ်ဘူးပေါင်းကြရကမဟုတ်တာထင်တယ်ပါနဲ့ပေါင်းလို့ဦးဆုံးဆိုးကြီးနဲ့ပေါင်းတာဟုတ်ကလားဗျဟုတ်တယ်နော်ဦးဆုံးကြီးကောင်းကြရကနာမည်ကိုအဆိုးကြီးပါတယ်ဆိုမှအဲ့ဒါအကောင်းကြီးလို့ပေါင်းဗျဟင်ဟင် ဟင်အဲ့တော့ကံဝန်ဒုက္ခလည်းပဲတော့မနာဘူးဗျကံဝန်ဒုမနာတယ်လို့ခန္ဓာဝန်ဒုက္ခကိုပဲပဲရှင်းထားရတယ်အဲ့တော့မသိတဲ့အချိန်ကတော့မိဘနှစ်ပါးကိုကူညီထားယူထားပါတော့တို့ခုသိတဲ့အချိန်နဲ့ပြောပါထိုင်ရပါကြတော့တခါတို့ပါတော့နေရာလေးပြင်ပေးရသေးတယ် တင်ပေးရပါလားအဲတင်ပေးရပါကြာတဲ့တခါမတက်ရပေးရသေးတယ်လေအဲမတက်ရကြာတော့သွားပေးရသေးတယ်လေသွားတာကြာတော့ပြန်ရပေးရသေးတယ်လေအဲရတာကြာတော့ပြန်ထိုင်ပေးရသေးတယ်လေအဲထိုင်တာကြာတော့လဲလျောင်းပေးရသေးတယ်လေအဲလဲလျောင်းမြန်တော့ဒီဘယ်ဘက်တောင်းလို့မကောင်းတော့ညာဘက်ကောင်းပြရသေးတယ်နဲ့အဲညာဘက်ကောင်းလို့မကောင်းတော့ဘယ်ဘက်ကောင်းလို့ရသေးတယ်နဲ့အဲဘယ်ရောညာရောမကောင်းတော့ပက်လက်ထံလို့ရသေးတယ်နဲ့အဲဘယ်မှမကန်တော့ င်ဟင်ပမာဏပြကြတဲ့နောက်ဖေးသွားသားပြီးသမ်းပါဦးဆိုလိုက်ပို့ပါဗျာတော်လေးရှိပြီးလေးသွားပြီးသမ်းပါအောင်ဆိုရှိပြီးလေးလိုက်ပို့ပေးရနောက်ဖေးလေးလိုက်ပို့ပေးရဟင်ဟင်နားလားအဲနောက်ဖေးရှိပြီးမှပို့ပြီးပြန်လေးကိုရေတောက်ပြီးသမ်းပါအောင်ဆိုတောက်ပေးရဗျာဟုတ်တယ်မှန်ပါအင်းတော်လေးရေချိုးပြီးသားမအောင်အဲ့လုံလုံးလို့တဲ့ဟင် တော်နေကိုနှွေးထွေးပြီးသားမအောင်နဲ့ချမ်းလုံလုံးလို့တဲ့ပါသေးတယ်လေမှန်ပါပါဗျာဟင်ဟင်ပြီးတော့တို့မယားချေလို့ယူတယ်လို့ပြောတာမယားဘယ်နှခါကြီးချိုးပေးတော့ဘယ်နှခါကြီးတွန်းပေးတော့ဘယ်နှခါနောက်ဖေးကုန်ပေးတော့ကိုကိုကိုကြတော့ပြက်ပြက်နေတော့ကိုခန္ဓာဝင်ကြီးလေဟင်အများတန်းလုပ်ပေးနေတာဟုတ်ကလားဟင်ဟင်နောက်ဖေးကုန်ပေးတာမောင်ဆိုတော့ကုန်ပေးရဗျာအေးသူများကြတဲ့ခေါင်းကိုရှုံလို့ဗျာ ကိုယ်ဟာနဲ့ကိုယ်ရောချုပ်မအားပါဘူးလားဟုတ်တယ်လေဟင်ဘယ်နဲ့တော့ညာအဲ့ဒါတို့ခန္ဓာဝန်တုတ်ကြီးဓာတုဖြားဖြားလတ်လတ်တမကဒီလောက်မသိတာပါဘူးနာဖြားရင်ပူသိတာပါလိမ့်မယ်ပြီးတဲ့အိုမင်းကိုးကွာဖြစ်ရင်ပူရွေးပူရွေးသိတာလာပါလိမ့်မယ်ဓာတိဒုက္ခနဲ့သရာဒုက္ခတွေ့ခဲ့ရင်လေမှန်ပါဗျာပူရွေးပူရွေးခန္ဓာဝန်ဒုက္ခသိလာလိမ့်မယ် အဲ့လောက်ကြီးအိမ်မှာအဲ့လောက်ကြီးနာမှာပြီလို့တော့တို့လက်တော်မီဟင်ခုကတည်းကရင်းမိကြတော့ဒုက္ခဒုက္ခမှန်လေရင်းမိပါမလားဗျဟင်မရင်းမိသေးပါဘူးမှာဗျာဟင်သူမြောက်ကြီးရဲ့ဒူဒူနေမှာပါတော်တဲ့မြောက်ကြီးရဟိုတောအုပ်ကြီးဟိုလူသွားများတဲ့ဟိုလမ်းမှာမြောက်ကြီးရနေတဲ့တော်နေဇေယောင်းကလာကြံလေဒုက္ခပါပဲ ပျော်သွားသူနားရဝလေဒုက္ခဟင်တော်လေးလေသမားတွေကလဲလဲနေတာကဟေးတို့လုံးများဒုက္ခပါပဲကွာပါဖြစ်အဲဒုက္ခအတော်တော်ပြီဒုက္ခကြောင့်သူနားရဝနေတော့တော်တယောက်လာပြန်လဲဒုက္ခဟိုနောက်တယောက်လာလဲဒုက္ခအဲဒုက္ခကြီးလည်းပြောပါများတော့ဒုက္ခတော်တော်နားရဝနေအဲ့တော့သူတို့ဘောင်းပေါ်နေမိတယ်ဒုက္ခသွားပါတော့ကျန်တာလည်းတည်ဘူးပေါ့ဟင်သူတော်ရနာတွေကုန်လိုက်ပြီးတယ်တည်ဘူးတဲ့ နောက်ဆုံးတူကနေတော့ညွှန်လိုက်တယ်မင်းဒုက္ခပြီးခြင်းရဲ့ရပေကြီးစီသွားဟိုတော်ထဲမှာတပါးတိုင်းကျင့်နေတယ်ရပေကြီးရှိတယ်အဲ့လိုပြောအဲ့တော့ရပေကြီးစီသွားပြီးမေးတယ်ဒုက္ခသွားပဲလို့ဟာတို့အဲ့ဒုက္ခဆိုတာဆင်းရဲတာကိုခေါ်တယ်ဟုတ်ခလားအဲ့တော့ဆင်းရဲတာဆိုတာဘယ်လိုဟာတို့မေးတယ်ဆင်းရဲတဲ့ဆိုတာမကောင်းတဲ့အကုသို့အကျိုးပေးငယ်ပေတဲ့ကို သွားပြီးတော့နေရထိုင်ရတာကိုပြောတာဟုတ်ကလားအဲ့တော့မကောင်းတဲ့နေပယ်လေးကိုအောက်ကိုဖေးရတာနေရထိုင်ရတာကိုဒုက္ခတော့ပါတော့ပြီးတော့ကျေသိရန်ဖြေနေတော့ဘူးဤကွာမင်းဒီလောက်မေးလာတယ်ငါဒုက္ခအကြောင်းကိုငါပြီးမကွာမင်းခွေးလောက်တဲ့နေလာခဲ့ဆိုတော့ရွာဒီရွာကတကားကိုခွေးနဲ့ကြီးတကောင်အကိုက်ဆိုးတဲ့ခွေးနဲ့ကြီးတကောင်ကိုယူပြီးတော့ဟိုတို့တညလုံးလုံး ဂုံကြီးတဲ့ထဲထုတ်တာဟင်နောက်ရမြောက်ကြည့်တာတော့အဲ့ဒီဟာဒုက္ခဒုက္ခိပဲကွာအဲ့ဒါကြီးမင်းထမ်းသွားဒီတော့အုပ်ထဲလည်းမင်းမဖွင့်ရဘူးကိုယ်ရွာတယ်ဖွင့်ရဘူးလေကွင်းနဲ့ကြမှာဖွင့်ရမယ်လို့ဆိုတယ်အဲ့တော့ခွေးရတင်ညာလုံးနဲ့တို့ပါတော့ထုတ်ထားလို့ဒေါသကဖြစ်နေတာတကြောင်မြောက်နဲ့ခွေးနဲ့လည်းဘယ်လိုမှမတည့်တာတကြောင်ဘူးဗျအဲ့တော့မြောက်ကြီးကတော့ဒုက္ခပြည်ကျင်လို့ကဲကဲကဲကဲနဲ့ တခါတည်းဟွာလုပ်ပြီးတို့ကွင်းလေကောင်ကြဖြီကြည့်တာပေါ့ငုံကြည့်တာရှိသေးဟိုကမြင်လဲမြင်ရောတခါလဲဘာမပြောညာမပြောကြိုက်တော့တာလေဗျာတခါလဲကိုမြောင်ကြီးကိုအီကွာအီကွာအီကွာအီကွာလည်းကိုပြိတ်ပြိတ်ကြိုက်ခါရတာလေပြေးရတာလေနောက်ကခွေရလိုက်ကြိုက်သူကပြေးတယ်ဗျာတစ်ပင်းကြီးပေါ်တက်ပြေးရောဟင်ခွေရတစ်ပင်းကြီးပေါ်မလိုက်နိုင်တော့အောက်ကနေပြီးဆောင်းညုံတိုင်းရှားတွဲတော်မူလိုက်ကြည့် ညောက်ကြီးအဘဝနေကြီးဟာဒုက္ခဆိုတာနေရဖာပါကြီးနဲ့ပါလားအာဒုက္ခဆိုတာရှားတွေ့တော်ကြီးနဲ့ပါလားဆိုတာဟင်အာဒုက္ခဆိုတာလေးပေါင်းလေးချောင်းတောက်ကြီးပါလားဆိုတာဟင်မြောက်ကြီးသဘောပေါက်သွားတဲ့ဒုက္ခဗျာဟင်အဲ့ဒီမြောက်ကြီးပဲငါတို့ဆင်းရဲပါဦးမလားအဲ့ဆင်းရဲကဒုက္ခကကြိုက်မှာဟင်ပေါ့လေ ဟင်တို့ဖို့တော့အိမ်ပြန်ရေးသေးလားကြိုက်လဲဆိုတော့နေတဲ့ဆင်းရဲလားဖို့မဆင်းရဲဘူးလားဆင်းရဲလားဖို့ဆင်းရဲတယ်ပုဂ္ဂလာဒုက္ခမပြီးအဲ့ဒါပဲဖူးရဲ့ဟင်ဆင်းရဲရဲ့ကြိုက်ခံရမှာပဲဟင်ဟိုအဖွားဒီမီယာတစ်ခေကြီးမျိုးတောက်နေမှာခမညာကြိုက်မလို့ခမညာဆင်းနေနေမှာပုဂ္ဂလာဟဲ့ဟင်အဖို့ခနဲ့တို့ဟင် ဆင်းရဲတယ်ဆိုတာအဲ့ဒါသူဟိုခင်မင်းစိတ်နဲ့သွားတဲ့ပုဂ္ဂိုလ်ကပြိတ္တာရောက်မှာပဲအဲ့တော့ဒီခင်မင်းစိတ်ကိုလက်ခံထားတာပြိတ္တာကိုဆင်းရဲလို့ပဲလေဟင်သူထဲမှာရှိတဲ့ကိုကိုမသိမသိသလိုကိုမထင်မထင်သလိုပြင်းမာသိတာအဲ့ဒါသူငရဲပို့မှာငရဲကသူမခေါ်ပါဘူးသူတို့လည်းသူရှုပ်ပါတယ်သူထဲရှိတဲ့အဲ့ဒီမခံရင်စိတ်သူနှလုံးမသားသိသူကပို့မှာ အဲ့တော့ဒီမခံရင်စိတ်ကိုတို့လက်ခံသိမ့်ပိုက်ထားတဲ့နာကာလပါတော့အဲ့ဒါငရေဆင်းရဲလို့ဗျာအဲ့ဒါငရေဆင်းရဲဗျာဟုတ်ကလားမှန်ပါဗျာအေးမဆင်းရဲတဲ့ပုဂ္ဂိုလ်ဟာအဲအဲ့ဒီဒေါသကိုပယ်မှာပေါ့ဗျာဟင်မဆင်းရဲတဲ့ပုဂ္ဂိုလ်ပြိတ္တာမဖြစ်ခြင်းတဲ့ပုဂ္ဂိုလ်ပြိတ္တာရဲ့ဒုက္ခကိုမခံစားခြင်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီပြိတ္တာဖြစ်ခြင်းရဲ့မျိုးတွေဖြစ်တဲ့ဒီခင်မင်စိတ်ကိုပယ်မှာပေါ့ဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ခင်မင်စိတ်ကိုပယ်ရမှာပါဗျာပြည့်စည်ကိုသုံးပါဗျာ သားကိုလက်ခံပါဗျာအဲသားတော့ခင်မင်စိတ်ကိုပယ်လိုက်သမ်းပါဗျာဒါပြီးပြောတာပါဗျာသားမပယ်ရပါဘူးဗျာအိမ်ရောက်တဲ့ကိုယ်ငါရောက်တဲ့သားကိုသားပါပဲမချစ်လည်းဒီသားပါပဲချစ်လည်းဒီသားပဲမဟုတ်လားမှန်ပါကိုယ်ငါမကြီးရောက်နေတဲ့မရကိုမရရကိုအိမ်မှာလက်ခံထားတဲ့လင်းကိုလင်းဗျာဟုတ်ကလားမှန်ပါဗျာကိုယ်အိမ်ကံအကျိုးပေးတဲ့ရောက်နေတဲ့ပစ္စည်းမှမလားကိုပစ္စည်းပါမခင်မနဲ့မခင်ရတာပါပဲခင်ရတာပါပဲ ကံကျွေးပြီးတော့တို့ရမှာပဲမဟုတ်ဘူးလားမှန်ပါဗျာမခင်းလည်းကံကျွေးပြီးတော့တို့ရမှာပဲခင်းလည်းကံကျွေးပြီးတယ်မပိုးပါဘူးဗျာဟုတ်ကလားအဲ့တော့ကံကြိုးပြီးတက်တက်ခံစားရင်တို့ဘယ်လောက်ချမ်းသာမလဲဟင်ကံကြိုးပြီးတက်တက်ကလေးလေအစွဲကင်းကင်းနဲ့သူမျိုးသားတို့ကလည်းကောက်မြင်းရထားခဲ့ရင်ပေါ့ဆင်းရဲရင်ပေါ့ဟင်ပြီးသိနေ ကံပြုခဲ့ရင်ပေါ့အဲ့ဒါသင်တာမဟုတ်ဘူးလားဟဲ့သင်တာပါဗျာဟင်ဒီစိတ်နဲ့ကံပြုလို့သင်ခဲ့ရင်တို့ကောင်းကြီးလေးတက်တက်တော့စားကြသမ်းပါဟင်အဲ့ဒီကောင်းကြီးထဲမှာတို့မဟုတ်တာမရောအောင်ထင်တယ်ဗျာမှန်ပါဗျာအဲ့တော့ဒီသားလေးတော့သုံးရပါတယ်အဖေးလေးကိုပယ်လိုက်ဖို့ပြောတာပါအဲ့ဒီခင်မင်းစိတ်ကလေးအဲ့တော့သားမပယ်နိုင်တဲ့ပုဂ္ဂိုလ်ဒီသားအလိုမကြရင် မိုးစိတ်ကမပေါ်နိုင်ဘူးလားပေါ်နိုင်ပါဗျာတို့တရေသာတွေကဒါဖြစ်မှသွန့်လို့ချင်းဟာအဲ့ဒါပဲမဟုတ်ဘူးလားမှန်ပါပါဗျာဒီကိုထင်တယ်လို့ဖြစ်ပါရင်ခင်မင်းပဲကိုထင်တယ်လို့မဖြစ်ခဲ့ရင်မုန်းပါပဲမှန်ပါသမီးလည်းဒီပေါ်ပဲသမီးလည်းဒီလိုပဲလင်လည်းဒီလိုပဲမှန်ပါဗျာပြည့်စည်လည်းဒီလိုပဲကိုကြိုက်တော့လက်ခံတာပဲကိုမကြိုက်ကိုပြည့်စည်လည်းထုတ်မှာပဲတူတူပဲဟုတ်ကလားဟိမှန်ပါဗျာဟင်အဲ့ဒါတို့ခင်မင်းသိကြောင်းမခင်မင်းသိပေါ်တာဗျာ အဲ့ဒီခင်မင်းသိနဲ့မခင်မင်းသိကမသိသိတောင်းကြီးတယ်မဟုတ်ဘူးလားမှန်ပါပါသိရင်ခင်ပြရလည်းမရှိဘူးမခင်ပြရလည်းမရှိဘူးဟုတ်ဗျာမှန်ပါပါငရုတိစားပြရရှိလို့စနေတာဗျာခင်မို့လည်းမဟုတ်ဘူးမခင်မို့လည်းမဟုတ်ဘူးသူတာတိနဲ့သူပြသူတဘောနဲ့သူပြတာရောသူကံကျိုးနဲ့သူထင်တယ်ဟဲ့မှန်ပါပါကိုသူတာတိနဲ့သူသူတဘောနဲ့သူပြကိုဟာတဘောကြတဲ့ဒါပဲဗျာကိုတဘောမကြတဲ့ဒါပဲဟုတ်ကလားမှန်ပါသမီးရောဒီတိုင်းနဲ့ထင်တယ်သမီးဒီနေရာကဒီတိုင်းနဲ့ထင်တယ် သူ့ရင်သူ့ပြောက်သူ့ကံသူ့ကျိုးတွေနဲ့လာတာကွမယုတ်တိစဖရာကြီးစမှာပဲဘသူမှညာဘူးခင်လည်းမညာဘူးမခင်လည်းမညာဘူးဟုတ်ကလားဟိမှန်ပါဗျာဒီအဲ့ဒီတိုင်းပဲဗျာဒါလေးသုံးတတ်ဖို့ဒီလိုသုံးတတ်လာရင်ဒုက္ခအကြောင်းသိသွားရောပေါ့တုံရင်မတလေဟုတ်ကလားမှန်ပါဗျာဒီအဲ့တော့တို့ဒီသေစုကလေးကိုပေဖို့ပြောတာ သွေးစိတ်ကလေးပယ်ဖို့ဆိုတာသူများကိုပယ်ခြင်းရင်ကိုကိုကိုအရင်ကြည်သားမှာဟင်သူ့ကြောင့်ကိုသွားကြည့်လို့သူ့အိမ်ကိုထဲဝင်ပြင်ပဲထဲဝင်ပြင်အတွက်ကြည့်လို့ရပါမလားမရပါဘူးကိုအိမ်ကြတော့ပဲနဲ့တော့ထဲဝင်ပြင်အတွက်ကြည့်လို့ရပါလားကိုအိမ်ညာအိမ်တော်ဖျားစားပြီးတော့အင်ကောင်းရင်းဒီကြိုက်တက်လို့ဝင်နောက်ကြည့်နေတယ်အဲ့ဒီတိုင်ဒုခန္ဓာအိမ်ရဲ့ဒုအရှိကိုပြီးလို့ရှိရင်တလောကလုံးပဲအကုန်ပြီးတယ် ဟုတ်ကလားမှန်ပါအဲ့တော့ကိုယ်ခန္ဓာအင်ကိုကိုခုနကဒုက္ခကိုမြင်အောင်ကြည်စားမှာဟင်မှန်ပါပြီးတော့ဒုက္ခကိုမြင်အောင်ကြည်တဲ့နေရာလဲခုနကတကယ်ဖြစ်လို့တကယ်ဒုက္ခမှုဒုက္ခတဲ့ဒုက္ခကိုဒုက္ခဒုက္ခကိုဒုက္ခထင်နေတာဘုံဘုံဒုက္ခကိုဒုက္ခထင်နေတာလေအဲ့ဒီအထင်လေးကိုဖယ်ပြီးဖြစ်နေတဲ့မြင်နိုင်တဲ့အတိတ်ဒီတာ၍ကောင်းဆုံးဟုတ်တယ်မလားမှန်ပါဟင်တို့ဟာကိုဒုက္ခကိုဒုက္ခထင်နေတာထင်တယ် ဒါကြိုက်လို့ပဲမဟုတ်ဘူးလားကြိုက်လို့ဖြစ်နေတဲ့ဒုက္ခကြိုက်လို့ဖြစ်နေတဲ့ဒုက္ခဖြစ်နေဒုက္ခဟုတ်ဒုက္ခဖြစ်နေတာအဲဒါလေးမြင်အောင်ကြည့်အဲ့တော့သူ့ဘယ်ချင်းကိုတတိထားမှာတော့ဟင်ဒုက္ခနဲ့တွေ့တဲ့အခါကဒုက္ခမြင်အောင်ကြည့်ဖို့တတိထားဆုံးဟုတ်ကလားဒုက္ခကိုမေ့ပြအောင်လုပ်မှဒုက္ခနဲ့တွေ့တဲ့ချိန်ဟာဒုက္ခကိုမေ့ပြအောင်လုပ်မယ်အချိန် ဟုတ်ကလားဗျအဲ့ဒီအချိန်လေးကိုတို့တတိလေးနဲ့ကိုယ်အိမ်ကိုပြန်ကြည့်သားမှာငါဆိုတာရှိမရှိဟုတ်ဗျာရှုွက်တဲ့ကနေကြည်သားမှာဟင်တို့နာပြီးပါကရှုတဲ့ယောဂီပြီးပထမဆုံးဝင်တာထွက်တာပြီးမှာပဲထင်တယ်ဒါကိုเจ้าကိုသိအောင်လုပ်တာထင်တယ်ဟင်ကိုเจ้าကိုသိအောင်ပါအဲ့တော့တို့ဟိုကားနဲ့ပြောလို့ရှိရင်တော့ကားနောက်ကပန်းလာတဲ့ပိဋကကြည့်ရင် ရှိရတိုင်းပါမှန်ချက်ကိုကြည့်ပါတိုင်းမှာရှိမှတတ်တဲ့မှန်ချက်ကြည့်လို့ရှိရင်နောက်ထပ်ကားပေါ်ဟာတွေကိုမြင်ပါတယ်မြင်ကြည့်ဖို့လိုသေးသလားလိုပါဘူးကားတစ်သိန်းနဲ့တစ်သိန်းရှောင်တော့ဟောရှိရမှန်ချက်ကြည့်ရုံနဲ့သိနိုင်လေဟုတ်ကလားဟင်နောက်ကပိဋကဆင်းမှာတက်မှလည်းသိနိုင်တယ်အဲတို့ကားထဲမှာပါလာနေတဲ့ပိဋကဘသူပါလို့နေတယ်တောင်သိနိုင်တယ်တို့ရန်ကုန်ကဒရိုင်ဘာမှမများကပိုင်းနိုင်တဲ့ ကပိုင်းနိုင်အကြောင်းကိုအကုန်သိတာဟုတ်ဗျာဘယ်သူကပိုင်းနိုင်ဟောသူ့မှန်ရက်ကကြည့်တာပါဗျာကပိုင်းနိုင်သူအတီဆုံးညာအဲ့တော့ကပိုင်းနိုင်ကသူ့ကိုမြတ်တာပြေတာဗျာဟင်အဲ့တော့သူကပရိအုပ်တာဗျာအဲ့ဒီမှာဟိုကဟိုခရီးတွေခြေကြီးပြက်တာဗျာအဲ့ဒီမှာနိုင်သွားပြီဗျာမှတ်တမ်းကြမှာခွဲဝေယူမှာဗျာဟုတ်ဗျာကြောင်ဝတိုင်းပါလို့ပြောတာဟင်တို့ဒီဟာတွေပြောတာမဟုတ်ဘူးဒီဟာတွေပြောတယ်ငါသိမနေတော့ဘူးဟင် ဆိုလိုတာတော့အဲ့ဒီမှာမှန်ချက်ကကြည့်တာနဲ့အကုန်သိနေတယ်တို့ဒီကနာပြီးဝမှန်ချက်ကကြည့်လိုက်ရင်ခန္ဓာကိုယ်တစ်ခုလုံးကုန်သိနေဘယ်မှလိုက်နေလဲဟုတ်ကလားမှန်ပါဗျာဒီနာပြီးဝကကြည့်လိုက်ရင်ဆံသားကဘဝဖြစ်ပြဟာနာပြီးဝနဲ့တသက်သေးပဲဟုတ်ကလားဟိမှန်ပါအေးလည်းတသက်သေးပဲပူရင်လည်းတသက်သေးပဲတင်တယ်မှန်ပါလှုပ်ရင်ရောတသက်သေးပဲတင်တယ်ဟင်ဖြစ်လာရင်ရောတသက်သေးပဲတင်တယ်ပြက်ကြသွားရင်ရောတသက်သေးပဲဗျာဘယ်မှလိုက်မနေနဲ့ဗျာ ကိုမှန်ကြတာကြည့်နေသမှာပုတ်ကလားဗျာရှင်းပညာအသိတွေဒီမှာသိနေရင်ဒီကားရှိတွေမသိနိုင်ဘူးလားတို့ဒီလိုပြီးလို့ရှိရင်ကိုယ်ကိုအမြဲတမ်းခန္ဓာဝင်ကြီးကိုဖြစ်ကားပြက်ဖြစ်ကားပြက်နဲ့အဲ့ဒါကြီးထမ်းသွားနေတဲ့ခန္ဓာဝင်တို့ကြီးမြင်ပါလိမ့်မယ်ဒါအပြည့်ခန္ဓာဝင်တို့ပါပုတ်ကလားရှင်းသက္ကံတစ်ချက်အတွင်းကိုတို့ယုတ်ကတိ6000လို့သာဆိုတယ်နံကတိတသိန်းနဲ့လားတက္ကကံလေးတွင် ညာငုံလို့တို့ကဟိုမပြတ်ဘူးလို့ထင်နေတာဟုတ်ကလားမှန်ပါဗျာညာငုံလို့မပြတ်ဘူးဟိုနာငါ16ချက်သူကညာနေဗျာတောင်းမှုဂရေတသိန်းကို16စားလိုက်ရင်ရတဲ့အကျွတ်ဟာရုပ်သက်ပဲဗျာစက္ကန့်တစ်ချက်ပါလေမှန်ပါဗျာအဲ့တော့တို့အကျမ်းသားဆိုရင်တော့ဂရေ6000လို့ပဲပြောအောင်9885ဂရေရှိအောင်တူတယ်ဗျာတွက်ကြည့်ပါဗျာခဏတော့ခဏဟုတ်ကလားမှန်ပါဗျာအဲ့လောက်စက္ကန့်လေးတစ်ချက်မှရှိတယ် အဲ့ဒီအပြစ်ကြီးရှိတော့ပြတ်ကြသွားလိုက် နောက်ကဟိုကံတတိဟိုသိတတိဥရုတတိအာဟာရတတိတွေတော့ရုပ်တိအစာထိုးပေးလိုက်နောက်ကပြတ်ကြသွားလိုက်ရုပ်တိအစာထိုးပေးလိုက်တယ်မှန်ပါဗျာတောင်းမို့တို့မပြတ်ဘူးလို့ထင်နေတာအပြတ်မှပြတ်ဆက်နေတာဒီတို့ကထမ်းဟိုထမ်းသွားနေရတယ်တို့မျိုးတွေကြတော့မီးမထုံးဘူးလားဗျာဘုရားသခင်အဲ့တော့မိသားပေါင်းကြီးရောမရှိဘူးလားဗျာအဲ့တော့လေးပင်မိကြောင်ကြီးဟို တို့ညနေ6နာရီကထုံးပြမနေ့6နာရီထိကဲရသလားဗျမရရင်အဲ့ဒီမိဟာညနေကမိပြီးမနေ့ကမိနဲ့မနေ့သောသောလေးမိနဲ့အတူတူလည်းမဟုတ်ဘူးလားညနေကမိပြီးတကောင်နဲ့ဟောဘယ်လိုလုပ်တူတူလားကမိသားပွားကြည့်တူမလားမိသားပွားကြည့်တို့လက်ခပင်လှမ်းကြည့်လိုက်မိသားတက်နေပြီဆိုရင်လက်ခပင်လေးကျူနေပြီဗျဘယ်လိုလုပ်ဦးဇောင်းကြီး မိတာဘယ်လောက်တက်သွားပေါ့ဟုတ်ဘုန်းကြီးတို့ကညာညာမိမှာပါဟုတ်တယ်လေဟင်အဲ့တော့မနေ့ကလည်းငါဒီကနေ့လည်းငါပဲတင်တာအဲ့တော့တို့လေးပြီမိကြောင့်ညနေ6နာရီကမနေ့6နာရီကိုဖိုးကြီးအတူတူပဲလို့ထင်နေလိမ့်မယ်ဒါတော့မိတာဘက်ကိုသွားကြည့်ပါယူနစ်တော်တော်တက်နေတော့ပါလေဟုတ်ကလားလားမှန်ပါပါတို့ခန္ဓာကိုယ်လည်းမပြတ်ဘူးလို့ထင်နေတာသက်သန်နဲ့အမြပြတ်လိုက်ပြီလေအဲ့ဒီခန္ဓာဝင်တို့ကြီးတို့ဖာထိပ်ပြီးတွားနေရတာဗျ ဟုတ်ကလားဗျမှန်ပါဗျာဟင်အဲ့တော့မြဲမမြဲဆိုတာကိုဒုက္ခနာကို အကြောင်းသိသွားရင်ဘာပြောပြလို့ဒီသိသိဖြစ်သွားရင်လေမှန်ပါဗျာဟင်အဲ့တော့ကောင်းမကောင်းကိုဒီလောက်ကြည့်ပြက်နေတာကြီးကို ကောင်းမကောင်းဘုသူနေစရာလိုသေးတော့မှန်ပါဗျာဟုတ်ကလားဗျာမှန်ပါဟင်ရှေ့ရတခါတည်းဟိုပြက်ကြသွားလိုက်နောက်ကအသာထိုးလိုက် ပြက်ကြသွားတာလေတို့ဟိုအတုကပို့သလိုပို့စရာမရှိဘူးကြုံဖြစ်လာတာလဲမိတွင်ဟိုတို့ပါတော့ သူလက်တယ်လို့ကြံဖြစ်လာတာလည်းလုံးစရာမရှိဘူးဟင်ဒီဒီခိုက်တာလေးမှာလေတသက်ကန်လေးမှာဂတိတသိဟိုကပြည့်စည်သွားတယ်အဲ့ဒါတင်းရပို့ပြရှိတာနောက်ထပ်ဖြစ်လာတာဟောလက်တယ်ဝင်ပြရှိတာအဲ့ဘာမှကိပြတွေ့ပြမလို့ဒါအနတ္တပဲလေသဘောပဲကံရှင်ရဲ့အငွေတတိလေးထင်တယ်သိရဲ့ငွေတတိတိုင်းဥရုရဲ့ငွေတတိတိုင်းအာဟာရရဲ့ငွေတတိတိုင်းဒါအဖေဖေရုပ်ဖေဖေ ဟိုရှေ့ကပြက်ကြသွားလိုက်နောက်ကအသာထိုးလိုက်နဲ့တို့ဒီလိုနဲ့ယူနစ်တက်နေတာဗျအဲ့တော့နတ္တနတ္တဆိုသဘောမျှတာရှိတာကိုပြောတာဒါရှုွက်ထဲကြတော့သဘောပဲလို့ပဲတွေ့နေတယ်အနတ္တလို့မမြင်နိုင်မပိုင်ဘူးလို့လည်းတို့မှတ်ချက်မချနိုင်ဘူးအဲ့မပိုင်ဘူးဆိုတာအတွေးနောက်မှတွေးอยู่ပါရှုွက်ထဲမပိုင်ဘူးလို့ပေါ်မှာမဟုတ်ဘူးအဲ့သဘောလေးပဲသွားပေါ်လိုက်ဟုတ်ဗျာရှုွက်ထဲမှာအပြက်ကအပြက်ဆက်နေတာပဲပေါ်လိမ့်မယ် မကောင်းဘူးလို့မပေါ်အဲ့ဒါတို့ကတော့တွေးယူရတာမကောင်းဘူးဆိုတာကဟင်အထွေးညာအဲ့မမြဲဘူးဆိုတာလေတို့ဒါကဟိုအပြင်မှာပြောတဲ့စကားအာနိစ္စဆိုတာလေချုပ်ရတဲ့တော့လှုပ်လိုက်ကြောက်သွားလိုက်လှုပ်လိုက်ကြောက်သွားလိုက်လှုပ်ကလေးတို့ကြောက်သွားလိုက်ဒီနေရာမှာရိတ်ကလေးတို့ကြောက်သွားလိုက်ဒါပဲတွေးနေတယ်ဒီနောက်ပြီးသွားတဲ့ပုဂ္ဂိုလ်တယောက်ဟာပြည့်နေတော့ဒုက္ခနာဝန်ခန္ဓာဒုက္ခဘယ်လောက်ကြီးတယ်ဆိုတာဘယ်သူမေးဖို့လိုသေးတော့ဟင် အဲ့တော့ဒုက္ခလို့ခေါ်မလားဒုက္ခလို့ခေါ်မလားဒုက္ခပါဟင်အဲ့တော့တို့ဖေးရတာကတော့ငွေခေါင်းကောင်းနေရတဲ့လူသားပေါ့ဟင်ဒီတစ်ထေးကတော့ဖောင်းတွင်းနေရတဲ့လူသားပေါ့ဖောင်းတွင်းနေရတဲ့လူသားရောပြန်တော့မပြတ်ဘူးလားပြတ်ပါဘူးနေနေရတဲ့လူသားရောပြတ်ပါဘူးဟင်ပြတ်ပါဘူးဟုတ်ကလားအဲနေနေရတဲ့လူသားကမှချွေလေးတစ်ခုခုနဲ့နေကောင်းပြီဟင်ဖောင်းတွင်းလူသားပဲလို့နေတော့ ဟင်ဟင်ငွေကြီးဝတ်ထားတာဟုတ်ကလားဗျထွက်တော့ဆွဲပါမလားဗျဟင်အဲအဲ့တော့ဆောင်းလူသားဖြစ်ကျင်လားငွေလူသားဖြစ်ကျင်လားဟုတ်ကလားဗျဟင်အဲ့တော့တတိဖြစ်ရတာဆောင်းလူသားနဲ့ဘာမှမထူးကြာလူကြီးလေးဆောင်းလူသားဖြစ်လေပဲဟုတ်ကလားဟိနတ်ပြည်ရောက်တဲ့ဆောင်းလူသားပဲဒီဓမ္မပြည်ရောက်တဲ့ဆောင်းလူသားပဲဟင်ဒါမှမဟုတ်ရင်အဲ့ဒီချမ်းသာတယ်ဆိုတာမှန်သမျှကြီးဦးအောက်ကကြွခွေပဲ အေးအေးလေးနဲ့ခွေးပါပဲဤရောကခွေးခွေးရောပဲနဲ့တော့တွေ့တာပါဟင်တို့ခင်းရတဲ့သွားတော့မီအိုးကင်းအောက်ကကရုပ်ခွေပဲသူကတပ်ပူတာလောင်နဲ့ပြက်ပါကိုကအေးအေးလေးနဲ့ပြက်မှာပဲနှစ်ခုလုံးကတော့ပြက်ကြည့်တယ်ထင်တယ်ဟိကဲဘယ်ဟာလက်ခံမလို့ဘယ်ဟာမလဲမခံဘူးကိုဟုတ်ပါမလားဟင်ဟုတ်ပါမလားဘူးဟင်ဘယ်ဟာမလဲမခံဘူး ချမ်းချမ်းသာသာလေးမနေကြုံလားဖို့အဖိုးအိမ်ကနေတရားအားထုတ်တော့အေးမောင်တို့အေးတောင်တို့အကုန်ရှာကြည့်မတိုက်နဲ့ဟောကြံကုန်မှာချမ်းတော့မန်းလေးမှာခြံကြီးနဲ့တိုက်နဲ့အဖေကြီးတဲ့တရားပဲအားထုတ်အေးပဲနေပါတော့တယ်ဘယ်နဲ့တို့မဖြစ်လို့တော့မလားအဖြစ်လို့တော့မလားနေနေတော့ပါဘာလို့မနေနေတာတော့ကြာမနေနေတာမနေနေလို့ပါရောဘယ်တစ်ဖက်တည်းဒီဖိုးတော့ဟင်ဟင် တိုင်းပဲနဲ့တို့ဒီတိပိတိပိအောက်ပဲပြုတ်ဝိတ်ကြည့်နေမှာပဲလားဟင်ကြည့်ရမလို့ပါအော်မကြီးမကြည့်ရမလို့တဲ့ဟင်အဲ့တော့ဒုက္ခကိုဒုက္ခမှကိုကိုကိုသိသွားရင်သူတို့ဘာရောကိုလိုပဲတင်တယ်ကိုလိုကံကောင်စိတ်ကောင်ဥရုကောင်အာဟာရကောင်ပဲမဟုတ်ဘူးလားကိုလိုပဲပြတ်မှာပဲဟင်အဲ့တော့ဒီလူဘဝကိုသိလို့ရှိရင်ဟိုအောက်ကဘဝတွေဟော အောက်ကဘဝတွေကောခွေဘဝဟောဘဝကျဘဝတွေကောအဲ့ဒီထဲတဲ့ဖြစ်တဲ့နတ်ပြည်ပြမာတွေကောလူကြောင်းသိရင်လောကအကြောင်းကုန်ပြီးတော့တာပဲဟုတ်ကလားဗျာအဲ့တော့တို့ဒီကနေ့ပြောတာတော့ဒုက္ခကိုဒုက္ခမှသိအောင်ကြည့်ပါဒုက္ခပေဖို့ရာကိုဒုတိယတော့စဉ်းစားပါမှာဟုတ်ကလားဒုက္ခပေဖို့ကိုမစဉ်းစားနဲ့ဘူးဒုက္ခကိုဒုက္ခမှသိအောင်အဲ့ဒါကိုအရင်ကြည့်ဦး တို့တာတိုက်တွန်းနေတာတယ်လေမှန်ပါဗျာဒုက္ခဒုက္ခမှန်သိရင်ပယ်ဖို့ရလွယ်တယ်ဗျဟင်မှန်ပါဗျာဒုက္ခဒုက္ခမှမသိလို့ချင်းဘလောက်ပဲနေနေပယ်တော့ပွားမယ်ဗျမှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့သူဘုရားလက်ထက်ကရာတကြူမှထင်တယ်ကွပါရရဝါသပုံနာဆိုဟုတ်လားပါရရဝါသပုံနာဆိုသူကတမီးခုလျောက်မွေးတာ သမီးခုနှစ်ယောက်ကလည်းအိမ်အောင်ကြတာနဲ့နေအောင်ကြားတွေနဲ့မတည့်တော့ကလေးတယောက်တယောက်နဲ့အိမ်ပြန်ပြီးကအိမ်အောင်ကြားတွေနဲ့မတည့်တော့နေအိမ်ကပြန်ဆင်းလာခဲ့အဲ့ဒီဘုံသားကြီးပြန်ကရတာလေသမီးတယောက်မိတယောက်သမီးတယောက်မိတယောက်နဲ့ဆိုတော့သမီးခုနှစ်ယောက်မိခုနှစ်ယောက်နဲ့ကိုပြန်ရောက်လာတယ်ဟုတ်ကလားမှန်ပါဗျာသူ့အိမ်ပြန်ကနေရအဲ့ဒါဒီသူကတော့မိဘဖြစ်တော့ထိမ့်မရတာပေါ့ဗျာနွားကလည်းတစ်ထောင်ရှိတယ်သူ့ အိမ်အိမ်မာတွေကြောက်အဲနို့ညစ်အဲ့ဒါတွေနဲ့ရောင်းစားပြီးသူ့အသက်ဝမ်းကြောင်းလုပ်ရတာပေါ့ဗျာပြီးတော့သူ့ပုံလေးမှာကြလည်းတယောက်ရှိကြသူ့သမီးပေါ့ဗျာပြီးတော့ပေးစရာကျွေးတသိန်းရှိတဲ့ဒီလိုနဲ့သူကျင်လဲနေတနေ့တော့သူအဲ့ဒီတထောင်ရှိတဲ့နွားကိုကြီးပျောက်ပြောရကြောင်းရင်မတ်တတ်နဲ့ကြောင်းရင်မတ်တတ်ကြောက်တော့အဲ့ဒီနှုတ်ကိုလိုက်ရှာသူကလည်းပုံနာကလည်းဘေးတင်တတ်ကြ ပေတင်တတ်တော့ပေတင်နဲ့ဒီချင်းပြောက်ရင်ပဲဒီနေ့ပြောက်ရင်ဘယ်ရမှာဘယ်မဲလိုက်ကြတွေ့ဘူးဗျတို့တော့ဒီကနေ့သူကြွရမယ်ချင်းအဲ့တော့တို့ဘုရားရှင်က သူရှာနေတဲ့နေရာရဲ့တစ်ပိအောက်တအောက်မှာသွားပြီးတော့တရင်တုံးနေတယ်အဲ့တော့ဘုရားရှင်ကတွေ့လဲတွေ့ရောဘုရားရှင်သွားပြီးတော့ နွားပြောက်မေးတာလားငါနွားတွေမတွေ့ဘူးလားမေးတယ်အဲအဲတွေ့ရမှာပေါ့မေတရားနာဦးတရားနာပြီးမင်းနွားတွေတွေ့ရလိမ့်မယ်ငါပြပြီးမယ်အဲ့ဒါနဲ့ဘာခမည်းဘာတရားဟောမှာတို့သူကလည်းဟိုတို့ပါတော့နွားပြောက်တာနဲ့ဒုက္ခရောက်နေတဲ့အချိန်ဆိုတော့ဘာတရားမှလည်းနာနိုင်ဘူးပေါ့ဗျာတောကကဖြီးစည်းနေတာကိုဗျာ အဲ့တော့ထိုင်ရောထိုင်ရောတရားနာတာမရှိပါဘူးဗျာသူကားချင်းမေးတာပါခဏမှကြုတ်လို့ပုံနည်းမှအရှိရှိသလားတဲ့မေးအဲ့တော့ဘုရားဖြေတယ်ငါမှပုံနည်းမှကြီးမရှိလို့ပုံနည်းမှကြီးဒုက္ခမခံဘူးတဲ့ဟင်အဲ့မေးတယ်ဒီလိုဆိုခဏမှနွားတစ်ထောင်မှမရှိဘူးလားတဲ့မေးတယ်ငါမှနွားတစ်ထောင်မရှိလို့နွားတစ်ထောင်ဒုက္ခလည်းငါမခံဘူးကွာတဲ့ဟုတ်ပြဟင် ဒီလိုဆိုရင်များလဲခမားမှာတမီးတွေမရှိဘူးလားတဲ့မင်းငါမှာတမီးမရှိလို့တမီးဒုက္ခလည်းမခါဘူးကွာဟုတ်ဗျာဟင်တိုင်းဒီလိုဆိုရခမားမှာမြီးတွေလည်းမရှိဘူးပေါ့ဗျာတဲ့အေးတဲ့ငါမှာမြီးမရှိလို့မြီးဒုက္ခလည်းမခါဘူးကွာတဲ့မင်းဒီလိုဆိုခမားမှာကြုံလို့ပြည်စည်းတွေရောဟိုမရှိဘူးလားတဲ့မင်းတဲ့အေးငါမှာပြည်စည်းမရှိလို့ပြည်စည်းဒုက္ခလည်းမခါဘူးကွာဖះတာပြည်တာအဲ့တော့သူမင်းနဲ့သူ့ဖြေတာသူ့ဟာသူ့သဘောပေါက်သွားတာပဲဟာ ဟင်ငါမှမရရှိလို့မရဒုက္ခခံရပြီဆိုတာသူ့အတူတဘောပေါက်သွားဘုရားကမဟောရရဟုတ်ကလားဒီငါမှနွားရှိလို့နွားဒုက္ခခံရပြီသူ့ကိုယ်သူသိသွားပြီဟုတ်ကလားဒီအရင်ကတော့ဒါလေးဒီခြံရံနေရှိလို့ချမ်းသာနေတယ်လို့သူထင်နေရမဟုတ်ဘူးလားမှန်ပါဗျာအဲဘုရားကအဲ့ဒါကိုသူ့မင်းနဲ့သူ့ပြန်ဖြေထားတာအဲ့တော့ငါမှသာသမီတွေဟိုရှိလို့သာသမီဒုက္ခခံရပြီ ငါမှပစ္စည်းတွေကြီးလို့ပစ္စည်းတွေကခံရပြီပြီးသွားပြီအဲ့ဒီချိန်ကြမှာဘုရားရှင်ကသူ့ကိုနွားမင်းပဲမှရှိတယ်သွားဆိုဆိုလိုက်တာအဲ့သွားတွေ့လာပါဗျာသွားတွေ့တဲ့နွားတွေတခါတော့အိမ်ကိုပို့ပြီးတော့သူ့သဘောပေါက်သွားပြီဒုက္ခကလွတ်အောင်ဆိုပြီးဘုရားရှင်စီကိုလာပြီးတော့ရဟန်းဖြစ်တောင်းမယ်တောင်းပါလေအဲ့တော့ဘုရားကသူ့ရဟန်းကိုပြေးလိုက်တယ်ဆိုပါတော့ဗျာပြီးတော့ကိုကတော့ဖြင့် ဒုက္ခကလွတ်ခဲ့ပြီပေါင်းတော့မျက်စိကွယ်တာနားကွယ်တာရောက်လာပြီကိုစိတ်မျက်စိတွေကမရောက်တော့စိတ်ကအေးကြီးတဲ့ပြန်ဟုတ်ကလားဒီကိုဒုက္ခနှုတ်ဒုက္ခကတော့မျက်စိကွယ်ရနားကွယ်ရမလွတ်သွားပြီဟုတ်ကလားမှန်ပါပါပြီးတော့အစွဲလေးကစိတ်စိတ်မျက်စိလေးတွေကစိတ်နာလေးတွေကသူ့မှာရှိသေးတဲ့အတွက်အစွဲရှိတဲ့အတိုင်းဘလောက်တရားအာထုအာထုသူ့မှာအဲ့ဒီကျွေးတထောင် တို့ချွေးတသိန်းရဲ့တို့မင်းမာကြီးရဲ့တို့နွားတစ်ထောင်ရဲ့ဒီတမီးခုနှစ်ယောက်မီးခုနှစ်ယောက်ဒီစိတ်နဲ့ဘယ်တရားမှအားထုတ်လို့မရဘူးဟင်ဟင်ကိုဒုက္ခဖြစ်ပြီးတော့စိတ်ဒုက္ခရောက်နေသည်ဟုတ်ကလားဟုတ်ပါပါဟင်ကိုတော့သက်သာနေပြီဒုက္ခကြာကလွတ်နေပြီစိတ်ကဒုက္ခကြာကမလွတ်သေးဘူးအဲ့ဒီမှာဘုရားရှင်ကကဲလာကဲ တို့ကိုတို့နန်းတော်ခေါ်သွားအဲ့တော့ဒိမတာရမင်းကြီးကလည်းဟိုကြွလာတယ်ဆိုတော့ဆုံးလာမှုကကမန်ကတန်းနဲ့ပြင်တယ်အဲ့တော့မပြင်ဘူးတဲ့ငါကိစ္စလာတာမဟုတ်ဘူးတဲ့တန်အရှင်ဘုရားဘာကိစ္စလဲပြောပါဒီယဟန်ကြီးမှာသူ့နောက်မှာကျွေးတသိမ့်တင်းနေတဲ့အတွက်သူမတရားအားထုတ်လို့မရဘူးအဲ့ဒီကိစ္စအတွက်တရားကြီးကိုလာပြောတပေါ်ဗျာဟုတ်ပါလား အဲ့တော့အဲ့ဒီကျွေးတဲ့တိတ်နဲ့တပြီးတော့တာဝန်ယူရတယ်ဗျာဟုတ်ကဲ့မှန်ပါဗျာဒီကျွေးတင်ပရင်ဖတ်ပြီးမယ်ဆိုအဲ့ဒီကလားဟုတ်ကလားဗျာအဲ့ဒီကျွေးတဲ့တိတ်နဲ့တပြီးတော့တာဝန်ယူရတယ်ဗျာဟုတ်ဒါရင်ကသေးဘူးဗျာဟုတ်တိုင်းပါရီလို့ဆိုသူ့မှာဟိုသမီးခွန်ရောက်လည်းရှိနေလို့အဲ့ဒီဒုက္ခလည်းသူ့မှာရှိနေအဲ့ဒီသမီးခွန်ရောက်လည်းတပြိတော့မွေးရတာဟုတ်ကဲ့ဟင်အာသူသမီးခွန်ရောက်တယ်ဟိုသမီးခွန်ရောက်တယ် ဟိုကလေးတယောက်တယောက်တင်နေမိခွန်းယောက်ဒုက္ခတဲ့သူ့စိတ်မှာကပ်နေတယ်အဲဒီပြီတော့အဲ့ဒါလည်းတောင်းယူတယ်ဗျာဒါရင်မကဘူးဗျာဟင်နွားကလည်းတထောင်ဒုက္ခရှိသေးတယ်ဗျာအဲ့ဒီတထောင်လည်းတပြီတော့တောင်းရင်ထိမ့်သိမ့်မယ်ဗျာကဘူးဗျာပုံလေးမှယူလေးရှိသေးတယ်ဟိုဟင်အဲ့တော့အဲ့ဒီပုံလေးမှယူရတပြီတော့နာဦးမှမိခင်ရာကထားပြီးတော့ဟင်ပြေးမယ်ဖျားရဆိုတော့ သူ့စိတ်ကလေးအနာရသွားပြီတဲ့လေသူထမ်းထားတဲ့ကိရိတာဝန်တို့ကလေးပဲလို့နေမလို့ကြာသွားပြီပခုံးပေါ်တာကိရိတာဝန်တို့ခန္ဓာဝန်တို့ကြာပြီမယ်ကိရိတာဝန်တို့မကြာဘူးဟင်ကာမဝန်တို့ကြာပြီမယ်ကိရိတာဝန်တို့ကြာသေးတယ်အဲ့ဒါရဟန်းမှာဗျဟင်ဟုတ်ကလားဗျအဲ့ဒီမှာကိုကတာဝန်ယူတယ်ပြောတာရှိသေးတယ် တကယ်လည်းတောင်းပြီးွားတော့နှစ်ပြင်ကမှတောင်းပြီးွားမှာတိကမိညာသူရဟန်းကိစ္စပြီးသွားတယ်ဟင်ဟုတ်ပါဘူးကိုကတောင်းယူတဲ့ဂတိပဲခံလိုက်တယ်လေနှစ်ပြင်ကမှအဲ့ဒါယူသွားပြီးတော့နားမခေါ်မှာမဟုတ်ဘူးလားဟုတ်ပါဘူးတိကမိချက်ချင်းမှခေါ်နိုင်ပြီပဲနဲ့တို့တော့ဘာသာတော်ဘာပုံသားကြအဲ့ဒီမိညာရဟန်းကိစ္စပြီးသွားတယ်ဟုတ်ကလားဗျဟုတ်ပါဘူးအဲ့ဒါကိရိတာဝန်တုတ်ထင်တယ်ဗျဟုတ်ပါဘူးကိရိတာဝန်တုတ်ကလေးချထားနေဟောဒုက္ခဒုက္ခမှသိပြီးဟောဒုက္ခကလွတ်သွားပြီ ဟုတ်ကလားဗျာသူကတော့ဖရာကနေပြီးတော့ဒုက္ခအကြောင်းဟောလိုက်တော့ဒုက္ခဒုက္ခမှပြီးသွားပြီသူတွေဟောပဲနေတော့ပြီးကြပြီပါဘူးဟုတ်ဟင်ပြီးအောင်ပြောလိုက်ပြီလေခုမတည်ရပြီးအောင်ပြောလိုက်ပြီဖို့အေးပြန်ကြိုက်မှာပဲဖို့ပေါင်းနေတယ်ဟိုမှာကြာတော်တော်ကြီးနဲ့ဒီပဲထော့ဖို့သေးရတော့မသေးရဘူးလားဆင်းရဲသလားဖို့ အာဟုတ်ကလားဆင်းရဲရင်ကြိုက်မှာကြိုက်ခံရမှာပဲဖို့ဟင်ဒုက္ခကောင်းရွယ်ပေါက်နေတဲ့အိမ်ကဟင်တစ်ခဲကြီးနဲ့မှာကြိုက်ခံရမှာပေါ့ဒါလည်းဗျာဒါလည်းဗျာကြိုက်ခံရမှာတိုင်းမပြန်တော့ဘူးပေါ့မဆင်းရဲတော့ဘူးပေါ့အထက်မှာပဲနေတော့မှာပေါ့ဟင်ဟုတ်တန်ရင်ကြိုက်ခံမှာမှဖို့သိနေပြီပဲကဲသူပြောတာနဲ့တိုင်းမပြန်တော့ဘူးပေါ့အထက်ကနေအော်မဆင်းတော့ဘူးပေါ့ ကြံရက်ကိုက်မှာသိတာတယ်ဖို့အဲ့ဒါကြံပါမှာပဲဘာလို့လဲဘာလို့လဲဘာလို့လဲဘူးအဖိုးဘာလို့လဲဒီဖို့ဘာသာချောလို့မလို့မသိဘူးကြာခဲ့ကြည့်ပါဦးဟင်ဟင်အောက်ကအောက်ကမြေချီပြမခံဘူးပြကြည်နေတာဟင်ညောင်ကြီးဆင်းလာတော့ဟိုကကြိုက်ပါဟင်ခွေးမြောက်တဲ့တဲ့ရုံးထုံးသားရှိလားအဲကြိုက်မှားရဟိုကြရင် ဟင်ခွေရတော့စောင့်နေတယ်ဟင်အဲ့တော့တို့ဒီပါရတော်ကပုံနာကြီးကြောင်းပြောရင်ဟိုဝန်တုတ်တုတ်ကြီးကြောင်းတဲ့သဘောပေါက်တော့ပါတယ်ဟင်ခန္ဓာဝန်တုတ်တဲ့သဘောပေါက်တော့ပါသဗျာကိရိတာဝန်တုတ်တဲ့သဘောပေါက်တော့ပါသဗျာပြီးတော့ကာမဝန်တုတ်တဲ့သဘောပေါက်တော့ပါသဗျာတို့အဲ့ဒီဝန်တုတ်ကြီးသုံးနဲ့တို့လဲသွားနေကြရတယ်ဗျာကိရိတာဝန်တုတ်ကြီးလဲတို့ထမ်းနေကြရတယ်ဟုတ်ဗျာမှန်ပါဗျာဒီဘယ်တော့မှချာဘူးဗျာ ကာမဝိတုဆိုတဲ့ကြာမှုပြောမှုပြုမှုဒါလည်းတစ်ခုမဟုတ်တစ်ခုထားနေရသဗျာဌာနဝိတုကတော့ပြောပြရမလို့တော့ပါဘူးအချိန်ကြီးထားနေရတယ်ဗျာဝိကရေကပေတိဟင်အဲ့ဒီဒုက္ခကိုဒုက္ခမှဥစွာမြင်အောင်ကြည့်ပါဟင်ဒုက္ခကိုဒုက္ခမှသိလို့ရှိရင်ပယ်ဖို့ရာမခဲရင်ဘူးပယ်ဖို့ရာကိုဒုတိယထားပါပြဖို့ရာကိုပထမထားပါ အေဂျင်နာရောပေါ်ဗျာဒီလောက်ဆိုသာသာသာ